န်နေဆရာကတကယ်တကယ်လည်းလိုက်စောက်ထားတော့ဒီစီရောပြုကျင်ပြီးတဲ့အချိန်မှာဒီလိုလိုအပ်တဲ့တရားဓမ္မရှင်မဆောင်ရှားဖို့လည်းဒီသဘောပြည့်အနေနဲ့ကြားရောက်ပြီးတော့ဆင်းရဲဒုက္ခရောက်နေရတဲ့ဆင်းရဲဒုက္ခမလွန်မြောက်တဲ့ပုဂ္ဂိုလ်ကိုအားလုံးကုညီတဲ့ပုဂ္ဂိုလ်ထောက်ထားတဲ့ပုဂ္ဂိုလ်တွေလည်းစေနာမှုတွေ ဆရာရှင်များပါပြီးတော့ကရုဏာတတ်ပြီးပညာဖို့အတွက်တရားတွေမှာရှင်နေဖို့မာမာတော့သိလျှောက်ပါတယ်အဲမာမာဒီလိုလည်းကြောက်ရောက်ပြီးတော့ဘာလာတော့ဆိုင်ရဒီဆိုတော့အဲ့ဒါကမာမာတရားတွေလည်းဒီဘုရားပြန်လာလို့ရှိတယ်မာမာ ပြီးဒုက္ခတရားတဲ့လူနဲ့ဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တော်ဆင်းရဲအထောက်ပံ့ခန္ဓာကိုယ်အထောက်ပံ့ဒီမှာအားလုံးဒီကိုယ်ရယ်လေကုတနိုင်တယ်ဆိုတော့အဲ့ဒါဆိုဖရားရဲ့အဆုံးတရားတော်ကိုကုနေတမလုံးခနဲ့တမျိုးပြည့်ပြည့်လုံးငါးပြည့်တမျိုးမှန်ပါဝိဆောင်ရတော့ဆောင်ရခွင့်လောက်ကိုခွင့်ရတော့အားလုံး ဒါသိကြည့်ရအနေပါဆိုအနေပါကိုမြင်ရတယ်စေနာစရာနဲ့တိတ္တနာနဲ့အထုလို့တော့ရတော့မမဒီတော့ဘာဖြစ်အန္တရာယ်ရောက်ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်များမမချမ်းသာရရဖို့အတွက်ဒီလိုဖရာရဲ့သာသနာတော်မှာဘုရောလုပ်ပြီးသမုပ္ပါဒဟိတသဗ္ဗပါဏိနဲ့ဓမ္မလုံးသမုပ္ပါဒဟိတသဗ္ဗပါဏိသံဃောလုပ်ပြီးသမုပ္ပါဒဟိတသဗ္ဗပါဏိနဲ့ဖြစ်နေတာမှန်ပါဘုရော ခုညီတော်တော်တို့သုဒ္ဓဓမ္မအဖြစ်ရှင်နေပြီးတော့မှန်ပါဗျာနေလုံးသားမှာအပြည့်နဲ့ယန္တာ၃ပါးရဲ့ဂုဏ်ကျေးဇူးဒါတို့နာနာပါဂုဏ်ကျေးဇူးမြတ်စွာဘုရားအဆုံးအဖြစ်ခန္ဓာကိုလုံးဝပူပဲနေလုံးသားမှာအမြဲတမ်းကိုယ်နေလုံးသားမှာဖြစ်ပေါ်ပြီးတတ္တဝအနန္တ ဒီနှလုံးသားမှာလည်းဘုရားရဲ့သာသနာတော်ကြီးဘုရားအဆုံးအမတရားတော်ကြီးပြန်လာပြီးရှိတယ်နှလုံးသားမှာကိန်းဖို့ဖို့တည်ထားဖို့သူဆိုပြအဆုံးအမနှလုံးသားမှာတည်ထားကိန်းမှာတည်ထားပါမှာတတ်တော်အများလဲသူဆိုပြသာသနာတည်ပြီးတဲ့ဆင်းရဲပြပြီးတော့ချက်ပါတယ်တရားကိုလက်ကြည့်ကြပါဗျာမှန်ပါဗျာမှန်ပါ အလုံးလုံးလုံးကြီးကိုကုသိုလ်ကုသိုလ်ကြအောင်ဘုရားရှင်မန္တမြအနန္တတို့၏ဘုရားရှင်မန္တမြအနန္တတို့၏ဂုဏ်တော်ကျေးဇူးတော်ဂုဏ်တော်ကျေးဇူးတော်တရားတော်မန္တမြအနန္တတို့၏တရားတော်မန္တမြအနန္တတို့ တော်ယေရှုတော်သံဃာတော်မန္တမြအနန္တတို့၏သံဃာတော်မန္တမြအနန္တတို့၏ကုံတော်ယေရှုတော်ကုံတော်ယေရှုတော်အမိဥပမန္တမြအနန္တတို့၏မိဥပမန္တမြအနန္တတို့၏ကျေးဇူးတော်ဘုရားကျေးဇူးတော်ဆရာသမားမောင်တမြအနန္တတို့ဤဆရာသမားမောင်တမြအနန္တတို့ သောကျေးဇူးတော်အတိအယယ်ကြီးရသောသေရွယ်ကြီးရသောပုဂ္ဂိုလ်မန္တမြပုဂ္ဂိုလ်မန္တမြအနန္တတို့၏အနန္တတို့၏ဂုဏ်တော်ကျေးဇူးတော်ဂုဏ်တော်ကျေးဇူးတော်အจิตသိက္ခာကျေးဇူးတော်ပြည့်တော်မူသောပြည့်တော်မူသောပုဂ္ဂိုလ်မန္တမြပုဂ္ဂိုလ်မန္တမြအနန္တတို့၏အနန္တ စေတော်မူဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ယူစီဉာဏ်တို့ယူစီဉာဏ်တို့သစ္စုံမူ၍သစ္စုံမူ၍ရှိခိုးကြောပါ၏အရှင်ဘုရားရှိခိုးကြောပါ၏အရှင်ဘုရားဒီခေတ်ထုံးခရမန္တ ထေရမန္တငါမန္တမင်းတို့ဟောရှိကြံကြကုန်သောသူတော်ကောင်းအနန္တတို့ဤတခုတည်းသောအာတုဘောတော်တို့အာယုံပြု၍ရှိခိုးပူသောဘုံရောမှန်လျှော့ကတော်ကြရာသောဤပနာမကုသကံပြေနာသောကိုဤချမ်းသာခြင်းစိတ်ချမ်းသာခြင်းဟုဆိုအပ်သောကာယဒုက္ခ စိတ်ဓာတ်ဒုက္ခမထာမဖို့ဖြင့်ပြီးဝါကြပြီလေထိုချမ်းသာသောကုချမ်းသာသောစိတ်တို့ဖြင့်ဘောကီဘောကုတရာမဖြာသောအကျိုးတရားတို့ကိုတူပွားအောင်ကြိုးစားနိုင်ကြမဲ့အဘဘုရားရှင်ဤပါတော်အစ်တမေတော်အစ်မြတ်ကြပါစေဗျာ အထူးမင်းရှိရာရှိပြီပါဗျာအခုတောင်တော်ကြီးစီဆက်ရောက်လာတဲ့အကြောင်းတော့စင်ကာပူဟိုပြည်သာလီဆိုတဲ့ဘုရားရဲ့တမီးယတနာတစ်ပါး တတိတော်များစင်ကူရောက်တော့တရားလူနာရတဲ့ဒုတိယကများရောက်လာတဲ့အချိန်မှာတတိတော်လည်းဒီဘုရားရဲ့ခန္ဓာဉာဏ်ရောက်တရားတော်များဆရာတို့ဆရာတို့ဖျားရဥပနိတိဉာဏ်ပြီးတော့ဘုရားရဲ့တရားတော်ပြန်လည်ပြီးတော့ ခုတတိနာလည်းအတိုင်းတာလေးရှင်းရောက်ဆောင်ရှောက်ပါတယ်ဗျာအမှန်ပါအဲ့ဒီမှာဣဇာလီဆိုတဲ့သမီးလေးတရားရောက်လာပါတယ်အမှန်ပါရောက်လာပြီးတော့နောင်တော်ကြီးရဲ့ဒီလကုံသမာဓိကိုပညာကိုကပ္ပတုတဏ္ဍနေတော့သူရဲ့မောင်မောင်များဖြစ်တဲ့ဩစတြေးလျမောင်မျိုးစင် တာနာအကျိုးလိုရတဲ့ဒီမှာတူပါဗျာတော့အမေရိကန်မှာလည်းဒီလိုတော့တာနာအကျိုးလိုရတဲ့မြတ်ဗုဒ္ဓသမီးတူပါနေတော့ဒီသမီးလေးအိဇာကြီးကိုနော်လို့ဗျာမြတ်စွာဘုရားသာသနာတော်ကြီးကဗ္ဗလူသားတွေရဲ့တရှိရရတဲ့တော့ လုံလုံရဲ့မေတ္တာတန်နဲ့ဖြတ်ပြီးပြီးတော့လုံလုံမေတ္တာတန်ကိုအားလုံးကဒူလာတောင်းတာနေကြပါတယ်ကဘာကြီးကဒီနေ့တခြားသဘောပြီးအန္တရာယ်ကြီးကြာရောက်ပြီးတော့တတ္တဝါတွေဆင်းရဲဒုက္ခရောက်ပြီးနေနေတာလူသားတွေဟာအကူရာရှောင်မိနေတာပါမှန်ပါဒါဒီဒီနေ့လေးဦးသားလေးတို့ မောင်နှမလေးတွေရဲ့နှလုံးသားမှာနောင်တော်ဘုရားကြီးရဲ့မေတ္တာဓာတ်ကိုကဘာတို့ဖြတ်ပြီးပြီးတော့နောင်တော်ကြီးရဲ့ထူဆုံးပါတဲ့တရားဓမ္မများကိုလည်းကဘာနိုင်ငံအနက်ပြန်နေဖို့အတွက်ဩစတြေးလျမှာရှိတဲ့သူအကူကူမျိုးနဲ့အမေရိကန်မှာရှိတဲ့ ဘုရားတနည်းဒီမအေးစာကြီးကိုစင်ကာပူမှာရှိတဲ့ဒီညီမငယ်တောင်းပေးပြီးတော့နောက်တော့ချီကိုလာတော့ပါဗျာရောက်တော့တတိယဝဲလာတောင်းဆိုတာတော့မပူပူအဲဒီတတိယသာသနာတော်ရဲ့မြတ်စွာဘုရားသာသနာတော်ကြီးအတွက်ဘုရားတောင်းတာပြီးတော့ဘုရားဘုရားရှင်အဆုံးပါပြီ ဒီသမီးလေးရဲ့နှလုံးသားမှာကေအောင်နေတာတွေ့ကြရတဲ့အတွက်နောက်လို့ရှိအတိအလွာဆက်ရအောင်လည်းပြင်ပြပါလေဗျာမှန်ပါလူအားတဲ့အကြောင်းလေးသမီးကကြောက်ထားပါဗျာမှန်ပါသမီးနောက်တော့ဗျာအခုကြည့်ရတဲ့သမီးကြောက်ထားလို့ရဲ့အချက်လေးမျိုးကြောက်ထားပြီပါနော်ဒီတော့ဒီဒီကရှောက်ထားလို့ကြည့်ပါဦးဒီတော့အမေရိကန်နိုင်ငံမှာရှိတဲ့ လေးအထူးကိုဆရာမကြီးဖြစ်တဲ့ဒေါက်တင်မာထူးဩစတြေးလျနိုင်ငံကဓမ္မတာလော website ရှင်ဒီကဘာရရမှာရှိတဲ့ကျောင်းတီဒီယိုရှင်တွေတရားဓမ္မကိုလိုလားတဲ့သူတွေအတွက်စာအုပ်စာပေတရားရုပ်သံတရားစီဒီခွေတရားတော်များကိုအလိုရှိသည့်ဆန္ဒရှိသည့်သာသနာတော်ကြီးမှာပါဝင်ပတ်သက်နေကြတဲ့ဆရာတော်တန်ခါတော်အပေါင်းအားလုံးရဲ့တရားဓမ္မတွေကိုတနင်္လာနေ့မှာ ရရှိအောင်အတွက်ဖြန့်ဖြူးပေးနေတဲ့ဩစတြေးလျအကိုရဲ့ကျေးဇူးတပည့်တော်တို့ရှင်ရှင်နိုင်ငံမှာလည်းသာသနာတော်ဟာအခုဆိုရင်ဆရာတော်ဘုရားအသီးသီးတွေရဲ့ကျေးဇူးတော်ကြီးကြောင့်အလုံးတရားမှသာသနာတော်ကြီးထွန်းကားနေပါလေဆရာ။ဆရာတော်ဘုရားတို့ရဲ့မေတ္တာတွေနဲ့တပည့်တော်တို့ကိုယ်တိုင်လည်းမြတ်စွာဘုရားရှင်တော်မြတ်ရဲ့ဝိပဿနာတရားတော်များကိုသင်ကြံပွားများအားထုတ်နေကြပါလေဆရာ။မမြင်နိုင်တဲ့ရောဂီဒီရောရှင်တွေမှာလည်း မြတ်စွာဘုရားရှင်ရဲ့မဉ္ဇဉ်ပူဉ္ဇဉ်အစရှိတဲ့အကြောင်းတရားတွေအကျိုးတရားတွေကိုခံစားရရှိနေကြပါလေဗျာ။သူတို့ကလည်းယခုရရှိထားသောမဉ္ဇဉ်ပူဉ္ဇဉ်အမိထားနေပြီးပုံမလို့ပြီးတော့ပွားများအထောက်လုပ်ကြပါလေဗျာ။သူကတော့ကြောင့်တတိတော်မြမတီကိုပြန်မယ်ဆိုတဲ့အခါမှာအမေရိကန်နိုင်ငံ၊ဩစတြေးလျနိုင်ငံ၊စင်ကာပူနိုင်ငံအသီးသီးမှာရှိတဲ့ယောဂီများမျိုးတတိတော်ကို စကားတွေပါပါလေဗျာอืมထို့ပြင်ပစ္စည်းလက်ဆောင်တွေလည်းပါပါလေဗျာอืมတပီတော့ကအမောကြီးစီတော့ရအောင်သွားပါမယ်တပီတော့ကိုယ်စမ်းရှိသေးငယ်စမ်းရှိသေးအင်းညာဤဌာနကိုရအောင်လာပါမယ်ဆိုပြီးတော့သူတို့ရဲ့ပစ္စည်းတွေကိုယူလာပါလေဗျာသူတို့ရဲ့နှုတ်နှုတ်စကားကိုယ်စကားအစစရရတပီတော့အုံနောက်ထဲမှာရှင်နေနှလုံးသားထဲမှာဆွေးနွေးပြီးတော့ယူဆောင်လာပါလေဗျာอืม တပည့်တော်ဤကိစ္စမပြီးမချင်းတပည့်တော်မှာသာသနာတော်အတွက်ရောဆရာတော်ဘုရားတို့ရဲ့ဂုဏ်ကျေးဇူးတော်အတွက်ရောတပည့်တော်တောင်းဝင်မပြီးနောက်တူခံစားရပါလေဆရာ။ဒါကြောင့်မို့လို့တပည့်တော်ဟိုင်းသေး၍သာသနာတော်အတွက်ဤရရှိကြတဲ့ဤဘဝဤခန္ဓာနဲ့သာသနာတော်အတွက်တပည့်တော်ထမ်းဆောင်နိုင်တဲ့ခန္ဓာရှိတယ်လို့ပေါ့ဗျာ။ထမ်းဆောင်နိုင်ပြီးတပည့်တော်ထမ်းဆောင်နိုင်အောင် သူတို့ရဲ့ဂတိသူတို့ဂတိပေးခဲ့ပါတယ်ဗျာသူတို့ရဲ့ဂတိစကားတွေသူတို့ပေးခဲ့တဲ့ဂတိစကားတွေတော့တပည့်တော်ဤဤညာကိုရောက်ရှိလာတဲ့ဖြစ်ပါတယ်ဗျာပြီးတော့လျှောက်ထားလို့ရတာတော့ဆရာတော်ဘုရားရဲ့တရားဥပဒေကိုနာကြရပြီးတော့နိုင်ငံတည်တရားယုံကြည်တွေမှာလည်းပုံမိုးပြီးတော့တရားတော်များကြီးတရားတော်ကြီးထင်ရှားတဲ့ယုံကြည်တွေလည်းရှိရှိနေပါတယ်ဗျာပြီးတော့ဟိုတုံးနိုင်ငံမှာရှိတဲ့ယုံကြည်တွေကတော့ဆရာတော်ဘုရားရဲ့မေတ္တာလေးကိုခံယူပြီးတော့ ရာတော်ဘုရားကြီးကိုတကူးတပည့်တော်တို့နိုင်ငံတွေကိုကြွရောက်ပြီးတရားဓမ္မတွေဟောကြားသင်ကြားပြသပေးပြီးမြတ်စွာဘုရားရှင်တော်မြတ်ရဲ့တရားတော်များကိုပိုမိုသိမြင်နားလည်အောင်အတွက်ဆရာတော်ဘုရားကို၎င်းနိုင်ငံတွေကိုကြွရောက်ပြီးတော့တရားတော်များဟောကြားပေးပါရန်ဆင့်လျှောက်အပ်ပါတယ်ဘုရား။သို့ပါသော်လည်းဆရာတော်ဘုရားလျှောက်တည်ထားသောဓိဋ္ဌာန်ထားသောဟာများဖြင့်လွတ်ကင်းကင်းလွတ်မှသာပါဘုရား။ တခြားတပည့်တော်တို့ကသူတို့ရဲ့စကားတွေသူတို့ရဲ့လက်ဆောင်ပနာတွေကိုသူတို့ရဲ့ကန့်လူလို့တော့ဒီရန်နဲ့ဒီရန်လိုရဲ့အရာတွေသူတို့ရဲ့လျှောက်ထားလို့ရဲ့အရာတွေတပည့်တော်ကတဲဆောင်လာပြီးခြင်းပါဗျာတပည့်တော်ကိုယ်တိုင်ကလည်းလူလူလားလားဆရာတော်ဘုရားကတပည့်တော်တို့သာသနာတော်ကြီးလူတိုင်းနှလုံးသားရင်ထဲမှာဘုရားတရားတန်ခါသုံးပါအတွက်အသက်ပေးလူနိုင်နိုင်အထိ ယုံကြည်ဘုရားဘုရားတော့ဘုရားတော်ပေါ်တရားတော်ပေါ်တန်ခါတော်ပေါ်ကိုတက်တက်ပြီးရှိတော့ဒီအသက်ကိုလူရမ်းနိုင်တဲ့အထိယုံကြည်ရဲ့ဗုဒ္ဓဘာသာဝင်များပုံမူထုံးကားပြတ်သွားစီကိုယူရပြီးတော့ပြတော်ဘုရားကိုတပည့်တော်ချီတော်အဆုံးဥခိုင်းပြီး၎င်းနိုင်ငံများတို့တရားဓမ္မတော်များချင်းနဲ့ကြတာပြီးပါရင်တပည့်တော်ယူတည်စွာလျှောက်ထားအပ်ပါတယ်ဘုရားသူ အဋိဌာငါလည်းပါတာပေါ့သမီးယာဒိဋ္ဌာဖောရောတောနိယငါဒူရင်မလို့ရဘူးကွဒူရင်ဆောင်ညာဖြစ်တာကတကြောင်ကွအဲ့ဒီတဲ့အရေးကြီးတဲ့အကြောင်းကတော့ခန္ဓာကိုယ်မလိုက်နိုင်တော့ဘူးသမီးယာခုသမီးလာပြင်လာတယ်သုံးယောက်မြောက်လို့ပဲယူဆရမှာပါလေဘသူတို့တရားရင်ဒေါက်တာတက်ဝေလာဘသူလဲသူလဲသင်္ကာပူပါပဲလေ ဘယ်သူလဲဗျာ90ပြည့်နှစ်ပေါ့တော်တော်များများတော်တော်လေးများအဲဒီကအဲဒီကတခါသမီးတို့မနေပါဘူးဗျာသင်္ကာဘူကနေယူရီးယားအိန္ဒိယအင်္ဂလန်အမေရိကတိအောင်ပြင်လာတယ်တခါဒေါက်တာကြီးဆိုတာမနစ်မနစ်ကတော့ဟုတ်ဘူးတင်ဗျာဒီရောမဆိုးတင်တာအဲ့ဒါကလည်းဒီလိုပဲလေအင်း အခုအဲရောက်တဲ့သမယာ၃လောက်လောက်ဖြစ်သွား။ကျမ်းမာရေးမခေါ်ဘူးသမီး။တို့ကျမ်းမာရေးကတခြားကျမ်းမာရေးမဟုတ်ဘူး။စကားမများရတဲ့ကျမ်းမာရေး။အစာအိမ်ကတို့စခိုင်းအရှိပရကမာရုံကကိုရာသွင်းဖင်လာပြောအောင်မှာတော့အများကြီးပါ။တို့ရဲ့အတိတ်ထံက ကျောင်းသားငါကိုလှူပြီးလို့ပူမပါမယ်ဆိုတဲ့အဲဒီတော့ကအဲတော့ရသမျှဆုံးကျောင်းသားငါကိုလှူခွဲပူမပါတယ်အဲတော့ဝေချက်ကသမီးဝါတွင်းမဲ့တပိတ်ချမ်းပါလေတစောင်းမုံကြော်တော့ကျွန်းနဲ့ဖင်သွားကြတာရော10ဦးလောက်15ဦးလောက်ရှိတော့ ဝယ်ချက်ခုနှစ်ရက်ဆိုရင်တပိတ်မှောက်ပြီးတော့ကိုယ်ရဲဝင်သွားတယ်။ရာသမျှဆုံးအဲ့ဒီကြောင်းပန်းကသူတို့ပေးတဲ့သလုံးမပြေဘူးပေါ့လေ။အနောက်ဘက်ကဟိုမိထားစကောင်းစိတ်ယုံတန်းညာခုနှစ်ရက်သာစားခွင့်ရှိ။အရှိဘက်ကဝယ်ချက်ခုနှစ်ရက်မစားရဘူးတမီးရဲ့။အဲ့ဒါတို့ ဆောင်းလေးလာငွေလေးလာကိုယ်မစားရတော့ပါလို့တော့သမီးရေးတော့တောက်တဲ့ကြီးကထုံးတယ်စကိုင်းကြီးပြကြပါလိမ့်မယ်စကိုင်းတောင်ကြောင်ပြကြပါလိမ့်မယ်ထုံကြောင်တောင်ကြီးပါထုံးရီတောက်တော့သမီးမခံနိုင်တော့ဘူးကွယ်နောက်ဆုံးအစာအိတ်တွေအကုန်လုံးချစ်ချစ်တော့ပူပြီးဝန်းရမောက်နေရတဲ့ဘဝဝန်းသွားရင်သွေးပါပြီသမီး အဲ့ဒီရဲ့ဒီဘက်ကိုသူတို့ရန်ကုန်ပြင့်လို့ကိုမလိုက်နိုင်တော့တာတမီးရရန်ကုန်နဲ့ဝေးရင်တို့ချမ်းပါလေကွယ်မဟောရဘူးရန်ကုန်ရောက်တော့မနေ့ငါးနာရီမှထိုးသည်ဦးတမီးရဝိုင်းအောင်နေပါဘူးည7နာရီလောက်မှပြီးပါတယ်7နာရီလောက်မှပြီးပါတယ်ကြာတော့တမီးနားရီလောက်ဝီဝီဝီဝီဖြစ်ပြီး ဒီအစာအိတ်ကဖောက်ပြန်နေတာမျက်လုံးမှာလာပြီးကွက်လိုက်ကွက်လိုက်တော့ပေါ်နေပါတယ်အစာအိတ်ကဖောက်ပြန်တဲ့အတိုင်းလေဓမ္မရိုက်တဲ့တနည်းရဲ့ဓမ္မရိုက်တော့အမီတို့ခေါ်တော့ရေမြူခေါ်တာကိုသလုံးနော်အဲ့ဒီအောက်ကနေပြီးဦးတိလျှောက်တနည်းဟာအစာအိတ်အားလုံးဟာကြားကြရမရှိအောင်ပေါက်ပြဲနေပါတယ် အကုန်လုံးအကုန်လုံးထုံးလောင်ထားတာလေသမီး။မှန်ပါဗျာ။ဒါဆိုသမီးတို့ဒေါက်တာဆိုသဘောပေါက်လောက်ပါတယ်။ထုံးလောင်ထားပါဗျာ။အဲတော့သူတို့အနောက်တိုင်းဖေးယုံအနောက်ပိုင်းဖေးယုံခေါ်မှာပေါ့လေ။အလုံးပဲလားဗျာ။ပြည်မြတိုင်းပဲလားဗျာ။အဲဒီကဆရာဝန်ကြီးကိုယ်တိုင်လာပင့်လာပါပဲအဲဒီလိုဖေးယုံတက်ဖို့။သို့တော့ရန်ကုန်နေရင်ကြာရင်ပူဆိုးတော့မှလေ။ ဆေးရုံပေါ်ရောက်တော့ဆေးရုံပေါ်မှာပိုရှုပ်မှာပေါ့တို့ရှိတဲ့နေရာလေးတော့မြန်မြန်ပို့ကြပါတော့ဆိုပြီးပြောပြီးတော့အဲ့တော့ဆရာဝန်ကြီးကစိတ်မချတော့သူတို့ဖေးယုံဖေးလက်မှတ်ပေါ်ပါအုပ်ကြီးပေါ့လေလူနာရဲ့အမိပေါ့လေဖြစ်နေတဲ့ယောဂပဲနေပဲနေပေါ့အဲ့ဒီပါအုပ်ကြီးနဲ့တို့တော့တော့ရောက်လို့သမီးဘယ်သူနဲ့မှမပြောတော့လေသူယောဂက သက်သာလိုက်တာဗျာဟင်ဘုရားတော်ယောဂကသက္ကာများတဲ့ယောဂဆရာတော်ဟင်ဒီလိုဘုရားဆရာတော်ကပေါ့ဘုရားတော်ဘက်ကပါအောင်ဘုရားဘုရားတော်ပေါ်သူရတော်ပါပဲဟင်ဟင်ဘုရားတော်ကဖြစ်ချင်းဖြစ်กว่าဆိုရင်တော့ဘုရားတော်ဒုက္ခရောက်တော့မှာဘုရား တတိတော်ကနှလုံးသွင်းပါလေပုံပါဗျာကြည်သူတော်သင်တို့ရဲ့ရှောင်းလာတဲ့နောက်တကောက်ကောက်လိုက်ပေါ့ဗျာအေးရှောင်းလာတဲ့နေရာလာတော့ကရရတော်မှာပါဗျာအခုရက်တီများလာတယ်သမီးခု၄ရက်လောက်ရှိသွားပြီပေါ့လေတဲ့တော့ဟောလိုက်ရင်စာအိကပူတော့ပူလာတော့ခုညာပိုင်းဆိုလို့ရှိရင်ခေါင်းထိသမီးမျက်စိတွေကျိန်းလာတယ်သမီး နောက်ဆုံးခေါ်ပါများလို့ဒီနှခေါင်းမွန်လာရင်ဆရာတော်ဘာမှလုပ်လို့မရတော့ဘူးဒီနှခေါင်းမှာမွန်တက်လာရင်ပေါ့လေအခုရက်ပိုင်းတော့နှခေါင်းထိတော့မရောက်သေးဘူးသမီးဇာအိကတော့ညလည်းပူနေတယ်ပူတယ်သူပူတဲ့အတွက်မျက်လုံးတွေပူလာတယ်ညဘာမှကြည့်လို့မရဘူးကျိန်းလာအခုအခုအခုအခုညပါဟုတ်နော်ပြီးတော့အပေါ်ပိုင်းကိုအပူကအများဆုံးတက်တော့ ဒီနားမှာလေဖွက်လာပြီဒါ၄ရက်၅ရက်လောက်ရှိပါပြီဆရာတော်အခုလိုမနဲ့ဆရာတော်တွေးတယ်လို့ပြီးတာကိုဒီနေရောညာရောလုံးလုံးလေးတပြီးတော့ဒီကဘူးရှောင်းချပြစီဆရာတပြီးတော့ကျောင်းတော်ဖြစ်တဲ့တောင်းရတာပါလာပါလေဆရာမှန်ပါဗျာဟိုဥပဒေကဒါဒီတိုင်းအနန္တပါမှန်ပါဗျာအင်းကြီးက အစာအယောဂါဖြစ်အထုံကြမှာမဟုတ်ကံနဲ့တောက်ရည်တာဖြစ်တဲ့အတွက်မှန်ပါဘူးဖြေဝါဖြစ်မနစ်လုံးလုံးနေစရာကြီးတော့ထားတဲ့အချိန်ကြီးမှန်ပါဘူးဟုတ်သူ့တဘောကတိုင်းမကြည့်မချစ်ပဲမှန်ပါဘူးခုမိကြည့်ပါဗျာမှန်ပါဗျာမှန်ပါဒီလိုလူအလင်းတွေတိုင်းမှန်ပါဗျာ ပိတ်ဖို့လူသားကိုပြပါဗျာမှန်ပါဗျာမှန်ပါဗျာအဲဒီဒေါက်တာကြီးကပြောပါဗျာအဲဒီခပီယာကြီးကဒေါက်တာကြီးပါဗျာဒေါက်တာကြီးဆိုတော့ပပုံးကြီးကြီးမှာလေမှန်ပါဗျာသူကပပုံးတို့အမေရိကန်မှာတက်ခွက်ထားတယ်မှန်ပါအမေရိကန်ပညာရှင်များဖြစ်တဲ့ San Francisco ထိုးတဲ့သူတည်နာပညာရှင်များဒီရဲ့အကျိုးအနိသင်တွေစာရန်ပြုစုထားပါတယ်မှန်ပါအဲ့ဒီက အစာအယောဂါရှိတဲ့ပုဂ္ဂိုလ်များတို့အတော်အင်မတန်မှတောက်နေ့စဉ်နဲ့အများတောက်တုံးချင်းဖြစ်ကြည်စည်ကြည်ညာလာတယ်အဲဒီဒီထက်မှပျော်ဝင်တဲ့တတရားကိုဒီအစာအိမ်နဲ့ဥလန်းကြောင်းတွေအတော်များကြည်စည်ပြုပါတယ်မှန်ပါပဲဒီတောက်ချင်းဖြစ်နေ့ရှိတော်များအစာအယောဂါဖြစ်တဲ့ပုဂ္ဂိုလ်တော်စနစ်တကျဘုပ္ပုပ္ပဆောင်တော်လို့ရှိရင်မှန်ပါပဲဟိုအဲ ဒါဗုဒ္ဓရဲ့ရှေ့တော်ပေါ့ဗျာဒီလိုလေဒီပြကြောက်စခန်းမှာတွေ့ရဆောက်တရားနေပြီးတော့ဗုဒ္ဓရဲ့စာပေအနေနဲ့တော့ဒီလိုလိုအနာပါနသုတ္တံဒေသနာတော်မှာမှန်ပါဗျာဗုဒ္ဓရဲ့လမ်းညွှန်တဲ့ဒီစိတ်ရဲ့စိတ်ကိုဒီလိုလိုတမာရီရအောင်လေ့ကျင့်တဲ့အထုတဲ့ဤစနေပဲတကယ်လို့ အထုပါတယ်ဗျာမှန်ပါဗျာစစ်တော်တင်ရှားဦးဆရာတို့ဘုရားကြီးရဲ့ပြီးတော့စာမင်သားပေါ်ရနေပြီးတော့အာမန်တို့ပြည့်စုံမှာအကြောင်းကြားသွားရောက်ပြီးတော့ဆရာတို့ဘုရားကြီးလည်းဒီလိုဖြစ်ပါတယ်ဗျာမှန်ပါဗျာငယ်ငယ်ရွယ်နဲ့ဒီစီမလေးတို့တည်တည်တတ်တတ်နဲ့ကိုလူကနာမိတယ်မှန်ပါဗျာအဲရှောက်ထားတယ်ဆိုတော့ဆရာကြီးကဒီလိုရောက်တိုင်းရောက်တိုင်းဒီလိုဆိုတော့စာမင်သားလေးတွေဆိုတော့တရားလူလာတာလည်းကြောင်းငယ်ငယ်တော့ဒီလို မေးတဲ့ဟာလေးရမဟုတ်ကဟုတ်ကဲပေါ့မို့ဗျာအဲ့ဒါလေးတွေဆရာတို့ကတပည့်တော်တို့ရဲ့စူးစမ်းခြင်းနဲ့စိတ်ကြီးတွေနှစ်သိပြီးတော့ဒီလိုအလိုလိုက်ပါတယ်ဗျာမှန်ပါဒီလိုလည်းငငယ်ကဝိပုစေတော်ဘုရားကြီးရဲ့မှန်ပါဟိုတိလသမารိပညာဆိုတဲ့จิตစဉ်တရားတွေကိုဆရာတော်ဘုရားကြီးကအကောက်ပေါက်ပေါက်နိုင်မှသာပြီးတော့တပည့်တော်များလက်ကျအထုခဲ့ပါတယ်ဗျာမှန်ပါဗျာအဲ့တော့ တတိယတို့ရဲ့နှလုံးသားမှာလည်းဘဝတစ်ခုရဲ့လုံမြောက်ဖို့အတွက်ဒီပฏิပတ်စစ်စဉ်ကိုပြီးတော့အတိတ်စဉ်ကနေမှာဒီတော့ဒီညကြောက်စခံတွေ့ဆောက်တည်ရနေပြီးတော့မှန်ပါဘူးဒီမှာဒီလိုညပိုင်းကိုတမာတိတည်ထောင်ပါတယ်ဗျာမှန်ပါဘူးအဲတမာတိရဲ့အကောင်းတဲ့အချိန်မှာဒီလိုဆိုတနည်းတော့အခါမှာရေရင်းတူရမယ့်နေရာကိုညွှန်ကြားတဲ့ ပုဂ္ဂိုလ်တစ်ပါးရဲ့ရောက်ထားတဲ့အနံကြားပါလေဗျာမှန်ပါဗျာစိတ်အာယုံထဲမှာလည်းဒီရင်တူရမယ်နေရာအတိုင်းသာပေါ်လာပါလေဗျာမှန်ပါဗျာမင်းမို့တော့အလင်းရောက်တဲ့အချိန်မှာဖျားပြီးတော့ကိုယ်တိုင်းသွားရှာဖွေကြည့်တဲ့အခါကျတော့စိတ်အာယုံထဲမှာပေါ်တဲ့နေရာဟိုနားနဲ့အတန်ဆက်ဆက်ကြားပြီးတော့ရောက်ထားတဲ့နေရာအတိုင်းသာသိရှိပါလေဗျာမှန်ပါဗျာဖျားပြီးတော့ဒီနေ့မှာတိုင်ငုံလေးရပြီးတော့ဒီလို ဒီရင်တူရဲ့ပညာရှင်များဒီရင်တူခိုင်းတော့ပုံရည်ညောင်းမှာတခါလာရှောက်ပါတယ်ဗျာတခါမြင်ကြရင်ထုတ်ပြီးမယ်လို့အဲ့လိုမျိုးပြီးတော့ကာလနာဆိုတာတကူဘဝနာဆိုတာပြုယူမှရတယ်ဆိုတော့ဆရာတော်ဆရာကြီးမိမတဲ့ဟိုလောကုတ္တရာပฏิပတ်တရားတော်နဲ့ဒီလိုလိုလုပ်ဆောင်တဲ့အတိုင်းအတာတစ်ခုဟာ တကယ်ကြီးထွေးလာကြရမြတ်စွာဘုရားရှိတာအမှန်ကဘာမှာသိပ္ပံပညာရှင်များသူတည်နေပြုပါလေဗျာအမေရိကန်မှာပြုတက်ခွဲပါလေဟာမျိုးပေါင်း150ကျော်ပြုပါလေဗျာမှန်ပါအဲ့ဒါအမေရိကန်ဆန်ဖရန်စစ္စကိုပညာရှင်များမေတ္တာပို့လို့ရှိရင်ရောက်တယ်ဆိုတာဘုရားတရားတို့ကိုလေ့လာရင်ယုံကြည်မှုဖြစ်ပါလေဗျာမှန်ပါအဲ့ဒါနဲ့သူကဘုရားကံနဲ့ထွန်းကားတဲ့ ထေရဝါဒဗုဒ္ဓဘာသာဆောင်ရတဲ့ပြည်နိုင်ငံထိုင်မြန်မာသုံးနိုင်ငံကိုပါဏန္ဒရာလိလာရေးခရီးထွက်လာပါလေဗျာမှန်ပါဘူးဒီမှာဒီရောက်ပြီးတော့မန္တလေးရောက်တဲ့အခါကျတော့သူကဒီမန္တလေးမြို့ကလည်းတမိုင်းဝင်တဲ့ဘာသာသာနာထုံးရတဲ့မြို့ကြီးတစ်မြို့ဖြစ်တဲ့အတွက်ဒီမှာရောဒီမြင်းများလျှောက်ထားဖို့ရနိုင်တဲ့ရဟန္တာကအဲလူပညာကြီးဟန်ပညာကြီးများသူကမြင်းများတဲ့အခါကျတော့ တပည့်တော်များတွေ့ရဆောက်တည်နေတဲ့အတွက်တွေ့ရဆောက်တည်ခြင်းအကြောင်းပြုပြီးတော့အတွေ့အမြင်တွေရှိတော့တပည့်တော်တရေတုံးတဲ့နေရာမှာတော့ရဟန်းတစ်ပါးတော့ရှိပါတယ်။အာမင်။ဟိုမင်းမေးတယ်မေးတော့ဖြစ်နေမဖြစ်နေဆိုတော့သူတို့ကြိုးမပြနိုင်ဘူး။မှန်ပါပဲ။အဲ့လိုမျိုးသူတို့ကြွားကြမှာလည်းပူမယ်လို့လိုက်မယ်လို့တို့ခေါ် ဒီလိုပြန်ပြောရတယ်မှန်ပါဘူးအဲ့ဒါသူလည်းအဲ့လိုပြောတော့မယ်တကြီးရဲ့ရောက်လာပါလေကြာမှန်ပါဗျာရောက်လာတော့သူတို့ကမေတ္တာပူလို့ရှိရင်ရောက်တယ်ဆိုတဲ့ဟာကိုသူဘုရားတရားတွေကိုလေ့လာတယ်ဒီမှာစပြီးနေလေ့လာတာဟုတ်ဗျာမှန်ပါဘူးလက်ခံပါတယ်တဲ့အဲ့ဒါမေတ္တာကိုရောက်အောင်ဘယ်လိုပူရမှာလဲတဲ့မေတ္တာကိုရောက်အောင်ပူဖို့ကိုနည်းသူပြီးလို့လည်းနားလည်းတို့ပါလေတဲ့မှန်ပါဘူးဒီလိုလည်း အထူးရာတွေကသမ္မာဒါဆိုတော့ဒီတွေ့ရကူမိပြီးတော့တွေ့ရဆောက်တည်တဲ့ယဟန်တစ်ပါးရဲ့ကြည်ကြအထုအပ်တဲ့ဒီလိုဒိဋ္ဌာသုံးချာဖြစ်ဖြစ်ပါလေမေတ္တာစွာရမပွားလို့ဆန့်ကျင်နောက်စီကြဆိုတဲ့ရှိစေကိုပြေညာရဲ့မိတ်ဆွေခဲ့တဲ့အဆုံးမှာလင်္ကာကြပြာလေးအကြည့်ခံပြီးတော့မေတ္တာတူလာဒီကနာတော်မြတ်ကိုလိုက်နာပြည့်ပြည့်ဖို့အတွက်ဒီလို လူကြီးတွေရှိတယ်အတူဆောင်နေတဲ့အတူသူတို့သူတို့လူလူဒီလူတွေဒီဆိုနှလုံးပြင်တာတွေပြန်ပြီးတော့မေတ္တာရအောင်ပူပူနေပြန်နေပြီးတော့သူအမေမိငန်းနဲ့ဒီကရှစ်လေးတွေပြန်လက်ပြကြတယ်သူတို့ဝမ်းမြောက်ဝမ်းသာနဲ့သူတို့လူကျင်တဲ့ရောက်လာတယ်တတိယစီမှာနေရတိတိမေတ္တာဘောနာပွားများကြီးကိုတင်ပြပေးရပါတယ်ဆရာမှန်ပါ အဲ့ဒါအတရားကြတော့တပြုတ်လည်းဒီတရားတော်တော့ရပြရတဲ့အတီးကြီးတို့အမျက်တည်းလူတန်းတော့ဒီပလဲမှာကြီးလာတဲ့ကစားမှာပလဲမှာရှိတဲ့ကမိကျဲလည်းပါပါတယ်ဗျာမှန်ပါဘူးအဲ့တော့သူလည်းတိတ်ကြတဲ့အနေနဲ့ထောင်ပါဒီလိုက်အသက်ရှိကြမှာကိုအတွက်စေဝတုတေနာပြုရတာပလဲမှာရှိတဲ့ကမိကျဲတာဒီလူခန္ဓာကိုယ်မှာရှိတဲ့ရောဂါဟူမျိုးကြောင်းကင်းစေနိုင်တယ်လို့မှန်ပါဘူးသိရှိတဲ့အတွက် ဟိုတိုက်ဆိုင်မှုတစ်ခုဖြစ်ပါတယ်ဗျာမှန်ပါဘူးအဲ့ဒါနဲ့သူတို့ကတတိယရဲ့ရေကိုအမေရိကတိတဲချောင်းပြီးတော့ distant transceiver ထုတ်လုပ်တဲ့စင်တာမှာဒီလိုလိုပြန်ပြီးတော့လက်ပြန်တင်ပြီးတော့ဒီလိုလိုသူတည်တဲ့ဇာတန်ပြည့်စုပါလေဗျာမှန်ပါသူတည်တဲ့ဇာတန်ပြည့်စုဒီထက်မှပြောဝင်တဲ့ဓာတ်တွေကလူခန္ဓာကိုယ်အတွက်အတော်များများအကြီးကြီးတဲ့ဒီအမျိုးအစားဒီထက်မှပြောဝင်တဲ့တတိတအမျိုးအစားကြီးဖြစ်တဲ့အတွက် ဒီကြီးကရှိလူဖြစ်နေပါလေလို့ဟုတ်ပြောပါလေဗျာမှန်ပါအဲ့ဒါပြုလို့အစာဤယောဂအစာရှိတဲ့ဖြစ်နေတဲ့ပုဂ္ဂိုလ်များနဲ့ဒီကြီးကိုဖျက်ပြီးတော့တောက်တုပ်လို့ရှိရင်အစာနဲ့မိနစ်30ချပြီးလို့ရှိရင်အတိုင်းကပမာဏကိုရှိဖြစ်အောင်တောက်တုပ်ရဲ့ဒီနေ့အထိဒီလိုလိုသံဃာစီဝတုဉာဏ်ပညာရှင်များဇာတ်ပြည့်စုံထားပါလေဗျာမှန်ပါဒီလိုဒီစာအုပ်လေးလဲဟို တပည့်တော်ပို့ပြလိုက်ပါမယ်ဗျာမှန်ပါဟောတပည့်တော်တဲ့လိုအပ်တဲ့အတိုင်းအတာလေးကိုလုံးတော့ပြည့်စုံပြီပါဗျာမှန်ပါဘူးဒီလိုလည်းအထုံးကြီးဆက်ပါဗျာမှန်ပါကြပါဗျာဆရာတော်တို့ကိုယ်တိုင်အထုံးနေတဲ့ပုဂ္ဂိုလ်များဘာမှမလိုအပ်ကြပါဘူးအဲဆရာတော်အထုံးနေတဲ့တတိယပဲ ပြန်ပြီးရှေ့ဆွေးဆောင်သွားတာရှိတယ်ပါဘုရားတတိနောင်မှာဗောဓိပက္ခယ39ပါးပါပြီးသားဟုတ်ဗျာအဲတော့သူတရားကပဲတတိကပဲနားပြသွားပါပါဘုရားလူရာလဲသူကဖြစ်ပြီးတာပါဘုရားပူခဲ့ရင်လည်းသူကပဲပြီးသွားပါလိမ့်မယ်ဘုရားဘုရားတို့ကတတိကိုပဲဘုရားတင်ဖို့အထူးလိုအပ်ပါတယ်ဘုရားကျမ်းမာတော့ဘုရားတော်များပြုလို့နေပါလိမ့် အဲခုနကသမီးလျှောက်တာတော့တို့ကလက်ဆောင်ပြီးဘူးဆိုတို့ကခံနေကနေအားလုံးတွေလုံးလုံးထားပြီသမီးကနော်ဟုတ်နော်တို့ဘက်ကပြေးနေတာတော့မနှောတာလိုက်ဘူးသမီးကဟုတ်နော်ကိုယ်တိုင်ကတော့မလိုက်နိုင်ဘူးသမီးနော်ဒါလည်းသိခံပြီးပြန်ပြောကွယ်ဒေါ်ဒီမာထုံးဆိုတာကတို့ဒီကိုသူအလူပြည်ပြည်ရောက်ဖို့လေသူ တင်ပါပါဘုရားအမေရိကန်ကလေတင်ပါပါဒီသူသူလူပြည်ပြည်ရောက်ကိုယ်တယ်လူကိုယ်တိုင်းကမတွေ့ဘူးထားတင်ပါပါဘုရားဒီတို့မနောကတော့ရှိပါတော့တမီးရဲ့တင်ပါဟုတ်နော်ဒူပါပါပေါ်သမီးယာစိတ်နဲ့အလုံးလုံးတဲ့ရဟန်းပေါ့ဟုတ်နော်ကိုယ်တိုင်တော့သမီးတို့စီမလာနိုင်ဘူးသမီးယာပြီးတော့တကွာလုံးနဲ့မလာနိုင်ဘူးသမီးယာဟုတ်နော် တို့ဖိုးကြီးတန်တို့မှာတောင်းနေတော့ငါအနောက်နိုင်ငံအုပ်စုဘောသမီးရောအမေရိကန်တာမကတော်ကြီးဦးဆောင်ပြီးလာဟဲ့အနောက်နိုင်ငံအုပ်စုကတာမတီတာမကတော်တွေလေမှန်ပါပါဗျာကဘာကြီးပူနွေးနေလို့အထူးမေတ္တာပို့ပေးပါဖရာလို့လာရတယ်တို့ရဟမှာလူမျိုးမရှိဘူးဘာသာမရှိဘူးတိုင်းပြည်မရှိဘူး မရှိတဲ့အတွက်ငါလူမျိုးမှငါလူမျိုးငါဘာသာမှငါဘာသာငါတိုင်းပြည်မှငါတိုင်းပြည်လို့မရှိဘူးအလုံးပေါ်ကိုတို့နဲ့တန်းတူထားပြီးအာယုံပြုပါသေးလို့ဒါပဲပြောလို့လိုက်တယ်သမီးကအဲတော့အဲဒီမှာပြည်တိယဓမ္မတော်ကြီးကမန္တလေးမှာတရားတော်တို့ဒီမှာကောင်းစီဝန်ကျုံနဲ့ ဆယ်နှစ်နေခဲ့ပါပဲအနှစ်20အဲဒီကဗုဒ္ဓဘာသာဖြစ်နေတာတာမကြီးရောဓမ္မကလောကြီးရောကအဲသူကတော့ဗမာလူပြောတာတယ်ဇန္နာတွေကမပြောတာဘူးအဲပါကိစ္စတန်တာမကရောကတော့တို့ကအဲ့လိုလေပြောလိုက်ရောတိုင်းကျူလို့ပြောသွားတယ်ဟုတ်ကဲ့ဟင်ရဟန်းကမနောလို့လို့ရတာတမီးက ကြောင်းလမ်းပိတ်နေတဲ့ကွာအာယုံလုံးညင်တာတမီးရစိတ်လုံးလုံးကြတာဟုတ်ကွဒီလောကအတွက်လည်းကျင်ရတယ်ညာတာအတွက်လည်းကျင်ရတယ်ကူအတွက်လည်းကျင်ရတယ်ဟုတ်နော်ဟင်လောကဆိုတာတိုင်းပြည်နဲ့ကဘာပေါ်လားတမီးသူတို့တွေလည်းကျင်ရတာပဲတမီးတို့ကမနှောထောက်ပါမပြေနိုင်တာတမီးကိုကိုယ်တိုင်ကတော့မပြေနိုင်ဘူးတမီး ပြောရင်တော့တို့မှရေးရေးရှိတဲ့သမီးဟင်ဘုရားနဲ့ပြောရင်တော့စိတ်ဆောင်ထားတာသမီးရခန္ဓာကိုယ်ကတော့တင်မကောင်းဘူးပဲဟုတ်နော်ပြီးတော့ဒီညာပဲခြေတော့ကသမီးရဲ့အခုဒီအောက်ကိုဆင်းလာတော့ဘောလုံးကိုအောက်ပါထားဆင်းရတယ်လို့ဒီဘောနေရတယ်လို့သမီးရဲ့တင်ပါစိတ်ကောင်းဟိုဘဝကောင်းမဟုတ်တော့ဘူးဘာမှ ရှမ်းတောင်တော်ကဂင်္ဂရင်းဖြစ်ခဲ့တာတမီးရအဲဒီမှာပထမသူရောဘိတ်တမီးရတို့ကယဟန်ကဆုံးခံတာဟုတ်သူရှမ်းတောင်ကဖဏမစီပဲသွားလို့မမရဘူးအေးကိုကွယ်မိုးလည်းအေးတယ်ကွယ်မိကလည်းအေးတယ်ကွယ်ညရှမ်းကလည်းအေးတယ်ကွယ်အေးတာမိုးရွာရင်ရှမ်းဘသူမှအဲ့ဒီဒေတာဘသူမှတော့ဘူးကွယ်တို့ဆုံးကဝကဒီချိန်ထွက်မယ်ဆိုထွက်ရတာကွယ် ဟင်ကျေတော်သူကသွားတာပေါ့ကွယ်ပူမိခံပြီးအဲ့ဒီကနေရောင်နာဖောတာသမီးရသွေးကြောပိတ်တဲ့သမီးရနောက်တော့သွေးဖိတ်ဖြစ်တဲ့သမီးရအဲ့ဒီရဲ့ဒီဘက်မှာဒီဘက်ခြေတော်ဖောင်းမှုသမီးထုံထုံဘယ်ဘက်တစ်ဖက်နဲ့ထိမ့်သွားနေရဒူချင်းကြီးပြောပါနော်ဟင်သူတို့ကညံ့ညံ့ထန်းထန်းမလုပ်ရဘူးမသွားရဘူး အဲလိုဖရာဝန်ရတော့ညွှန်ကြားတာပဲလေတောနေရဟန်းကတော့တပါးတည်းသမီးရမတန်းလို့မရဘူးတော့ဘုံကြီးကကြားမှဖြစ်တာဖရာဟုတ်ဗျာအေးတလူဆိုရင်တော့ပြင်ဗျာတပီတော့အထိုက်ရောက်တော့နားလေပါလေဗျာအေးအဲ့ဒီတော့တခုတော့ရှိပါတယ်ဗျာဘုံဘုံကြီးဒီမှာလာရောက်ပြီးကြင်ကြံပွားများအထုတ်ခြင်းနဲ့ ယောဂီသူတော်ရှင်တွေအတွက်တော့ဘုံဘုံကြီးအခွင့်တစ်ခုလောက်တော့ပေးပါဗျာအင်းဒီလိုလည်းရဘူးသမီးရတင်ပါဗျာရနိုင်ဘူးဒီနေရာလာလို့သမီးတရားမရနိုင်ဘူးတင်ပါဗျာတရားမရတာကဆရာတော်တို့တော့သိပါလိမ့်မယ်မနေအတေရစိတ်ဖြစ်ပါတယ်မှာဆရာတော်ကြောင်းပါလေဆရာတင်ပါဗျာကြောင်းကြီးတဲ့နေရာမနေအပ်ဘူးသမီးရတရားသမားမလားနာနာဆန္ဒများလုံးလို့ဆိုကြောင်းတစ်မနေရဘူးသမီးကြောင်းတစ်ဆိုတော့ဘာမှမပြည့်စုံဘူး ကြောင်းအိုမနေရဘူးတမီးစိတ်ကြလက်ချမရှိလို့တဲ့จิตဒီအိုနောင်ဆိုတာနာနာနီးတဲ့နေရာနေရာဘူးတဲ့တမီးဒါလည်းဟိုပြောဒီပြောသူများပြောတာဒီနဲ့တရားသိမဝင်နိုင်ဘူးလေပြီးတော့ချီးမွမ်းထုံးပွင့်ဆိုချီးမွမ်းဆိုတာလူပြောများတဲ့နေရာပေါ့တမီးဟာဒီလိုနေရာမျိုးတမီးတို့လည်းမြင်နေတာဝိကာရသိဝင်တစားတသိထွက်လိုက်တသိဝင်တသိထွက်လိုက်ဒီနေရာမျိုးတရားရှာလို့ဘယ်တော့မှမရဘူးတမီးကဲမှပါဗျာဟင်ထိုးလာတာလည်းတရားရှာခြင်းလို့မဟုတ်ဘူးတမီးက ကြောက်လွန်လို့လို့ကြောင်လာပြီးဟိုခေါင်းဖူးနေရတော့တာဘယ်သွားလို့မှမမနာရတော့တာတမီးရဟုတ်နော်ပြီးတော့ဒါကတမီးတို့ပြောရမယ်စကားတော်မဟုတ်ဘူးပေါ့တမီးရတမီးတို့လည်းမဆိုင်ဘူးပေါ့ငါစေအဲ60ပြည့်နှစ်ကတမီးရကဆုံးလာပြည့်နှစ်ဘူး60ခုနှစ်ကဆုံးလာပြည့်နှစ်သူအပြင်သာသနာအားလုံးကိုနောက်ဆုံး ခေါ်ပြောမှု ပြသမှုလူချင်းချင်းဒီတွင်လာခဲ့အဲဒီတော့ကကျင်ညာထားတာကိုဆရာတော်ဟင်ပြီးတော့ပြင်ပသာသနာဖြစ်တဲ့ဘုရားတဲ့ကြောင်းဆောက်အဲဒီ60ခုနှစ်သုံးလပြီးနောက်ဆုံးဒီတွင်မို့သူဘုရားတဲမှာမဟုတ်တော့ဘူးကြောင်းမထောက်တော့ဘူးကျင်ညာလိုက်တာကိုဆရာတော်အဲလိုကျင်ညာပြီးအဲဒီကတည်းကဟိုပါပေါ်သမီးရားတရားစခန်းတွေကုန်လုံးကဆုံးလာပြီးတော့ ဟို60ခုနှစ်ကဆုံးလာပြီးနေရာပြိတ်ပြိတ်ပေါ်သမီးရအဲ့ဒီတော့ကတော့သမီးရနှစ်လစခန်းနှစ်လစခန်းကြာတယ်မှန်ပါဗျာသူကလည်းနှစ်လအထုတ်ခဲ့ပြီးတော့လောကအရာရတာဟုတ်သမီးရသူကမာဖီနီးပါဒီဟိုတော့ဝေဘူးရဲ့တပည့်ရင်တရားရတော့မာစီနဲ့ပါဆရာတော့အတူတူပါဗျာမောမောဗျာဘုရားတပည့်တော်တို့ကတော့ငငယ်ကသဗ္ဗင်္ဒဘောကမောမော အားလုံးဥပနိတိကိုဘောပါဘုရားဒီလိုလိုဒီစောလုံးလို့တိန်ကူလို့အထိဒီပြီးတော့အယူလွယ်အဲ့လိုရှာမိခဲ့ပါတယ်ဗျာမှန်ပါဗျာအေးအေးဒီပါသမီးယာခေါ်ထားတဲ့တရားလေးတွေရှိပါတယ်သမီးယာတင်ပါအတန်နဲ့လေလေတင်ပါတာနဲ့ပြီးနေလေဒူကြီးတတာဒီမနေပါဘူးသမီးယာဘာမှမကြမ်းပါဘူးတင်ပါပါဒီကြောင်းထဲကနေဒီဒါလေးတော့ဘယ်သူဘယ်လိုပုဂ္ဂိုလ်များတွေသိသိနေတယ် ဒါကတော့ဘသူအတွက်သိတဲ့နေသူတွေသိတဲ့နေဒါလေးတော့လိုအပ်သေးဒါလေးတော့လိုအပ်သေးသူရေးထားတဲ့ကြားနေမနေဘူးသမီးရဒီမှာတော့သူနေနေချင်းချင်းပဲဒုတိလာကတ်တလောက်ပဲရှိတာကွယ်ရေးထားတဲ့ကြားကတော့30နေနေလောက်ရှိပြီထင်တာပဲသမီးရတင်ပါပါအဲဒီမှာဝိပဿနာနဲ့ပတ်သက်တာသမီးရကမ္မထာနဲ့ပတ်သက်တာသမီးရကမ္မထာနဲ့ပတ်သက်တာသမီးရဝိပဿနာနဲ့ပတ်သက်တာသမီးရအခုရှိပါတယ်သမီးရဟောထားတာလည်းအဲဒီနှစ်လစခန်း ဟိုနတ်တလူမှာ၃နှစ်ကိုသမီး၃နှစ်လုံးလုံး၂လ၂လနှစ်တိုင်းပေါ်သမီးအဲလို၂လ၂လတွေမနေဘူးသမီးကာပီချီကြောင်းတောင်းသမီးအဲဒီလည်း၂လ၂လတွေပဲသမီးဟုတ်နော်ပြီးတော့ရှမ်းတောင်းသမီးပြခဲ့ပါတယ်သမီးအဲဒီကဟောခွက်တွေရှိလိမ့်မယ်သမီးနော်ဟောခွက်တွေရှိပါလိမ့်မယ်သမီးအတိခွေးတွေဟိုလိလာကြည့်ပါအဲဒါလေးများလဲဆိုသမီးတို့သင်တော်ပါလိမ့်မယ်ဟုတ်နော် တင်ပါပါဗျာအဲဒုဟောတာကသမီးရဲ့ဟောရဖို့ဟောတာတလုံးမပါဘူးသမီးဟင်သူတညာနဲ့စိတ်တညာတို့သာထောက်ပံ့နိုင်တာပါရဖို့ကတော့သမီးအားထုတ်မှရမှာတော့ဟုတ်နော်သူကကရာနိုးဖို့ရလေးတော့ပဲပြီးနိုင်တာပါနိုးနေတဲ့သမီးတို့တရားအထောက်အောင်သူကဒါပဲဟောပါပါတရားနာပြီးတရားတွေကအတိုင်းချုပ်ချုပ်တော့ယူလို့မရဘူးသမီးကတင်ပါပါဟုတ်နော် ဟုတ်နော်သူပြောနေကြစကားရှိတာပေါ်သမီးယာသမီးတို့ကနေသမားလို့ပေါ်သမီးယာကိုကမင်းသားကဘာဆိုဆိုဆိုတာနားထောင်ပြီးဟုတ်တော့ကိုနဲ့ကိုဟုတ်ပါလားသမီးယာတင်ပါဗျာဟုတ်လားတင်ပါဗျာဒီမင်းသားဟာမင်းသားပြောတာသမီးနားထောင်လို့တတ်နိုင်တယ်အဲဒီကသမီးကကိုပညာဉာဏ်နဲ့ကိုဟာကိုမဟုတ်ပါသလိုပါသမီးယာမင်းသမားကတော့မင်းသမီးကဘာဆိုဆိုဆိုတဲ့အတိုင်းမဟုတ်ပါသမီးယာ ကိုနဲ့ကိုမဟုတ်ပါမှာနော်ကိုနဲ့ကနေကိုခုနှစ်တန်းကိုအဲအကျိုးဝင်အောင်ပြောရတာပဲခေါ်တဲ့အတိုင်းလိုက်မယူပါဘူးနော်ခေါ်တာကိုနားထောင်ခေါ်တာကိုသဘောပေါက်အောင်သူတညာဘောစိတ်တညာတို့သုံးပြီးအာထုတော်သမီးကုရှုခွဲကုရှုခွဲဒီမှာကုရှုခွဲကုရှုတော့ဟိုဟာဟောတာလေးကသူညာအကောင်းတော့တက်ကနေသူဟာသူသွားပေါ်တာကွဲအဲ့ဒီဟောတဲ့အချိန်ကို ခေါ်တဲ့တရားကိုညာပါရင်ဟိုအထုတ်တဲ့နေရာသွားပြီးအကျိုးပြုတယ်သမီးရပါဘူးဒီဟိုခွေရှိတဲ့ချိန်လေးပြောဦးမယ်တို့တို့ကအဲတို့ဆရာကပြောတယ်ယောဂီတို့ကတိကြကြထားဗျာသွားမှာကအဖန်လန်းနဲ့သုံးလားမဟုတ်ဘူးတဲ့အဲ့တော့လော်တဲ့ကူ ရေတွေကိုစူအားပိုက်အားကောင်းကောင်းနဲ့ကုန်းပြီးကျုံပြီးလော်နိုင်ပါမှဖေကျဲလော်မှတပီလောက်တက်မှာနော်အဲ့ဒါလေးဆရာကဖရာတပီတော်များကိုတတ်လာမပေါ့တရားလို့အောင်ဟောတာနော်သမီးဒုနာတဲ့ဝင်သွားတာပူတာနဲ့ဖိုက်တာဝင်သွားအဲ့ဒီမှာလက်သမားလက်ထဲကတန်နဲ့ လားတံဝိုင်နာတံတန်ရင်းပြီပေါ်လေကလားတံဝိုင်နာတံဟာသူ့အားတော့ထိတ်မှရှိတယ်စိုက်အားမရှိတဲ့အတွက်ငြိမ်မငြိမ်ဘူးပေါ်တယ်နော်လက်သမားကြတော့သူရိုက်ချင်းတဲ့နေရာလေးခင်မပြီးဟိလက်ကလေးတစ်ဖက်နဲ့ခိုင်ဟိနောက်ကသူအမောင်းစာလေးနဲ့ရိုက်တွင်တော့ပိုက်အားကောင်းတော့အထဲဝင်သဘော အဲ့ဒါလေးသွားသဘောပေါက်တာအဲ့တော့ငါရှိသမျှစိတ်ဒီငါကိုယ်ထဲမှာအမြဲအားထားလို့တဲ့နေရာမှာအမြဲရှိရပဲတတိယစုအားနဲ့စိုက်အောင်တုံတော်တာပဲတမီးကအဲအဲ့ဒီတော့သူပြောတာသွားတန်းတွေ့တာပေါ့တမီးကဆိုလိုတာတော့ခေါ်တဲ့ပြောတဲ့ဟာပဲနားထောင်နားထောင် ပါပဲကြည့်ကြည့်သူတညာကိုအဲ့ဒီရောက်ယူသမီးသူဘာပြောတယ်ကိုအဲ့ဒါလူရင်းကိုယူလိုက်သမီးကက်ဆက်တစ်ခွေလုံးကြီးကိုမယူပါဘူးသူဘာလူကျင်တာတော့ဘာပြောတာတော့ချက်ကောင်းကန်လိုက်သမီးရပါအုပ်တော်အုံလုံးနဲ့သူဘာလူကျင်တာတော့ဘာပြောနေတာတော့အဲ့ဒါကြည့်ပြီးချက်ကောင်းကန်ပြီးလှုပ်လိုက်သမီးရတင်ပါပါဗျာအဲ့အဲသမီးရပဲဟိုကဟာယူလာ သူကလည်းဟိုဟာတွေသမီးစီတယ်သမီးကတစ်ဆင့်ပေးလိုက်ပြီဟုတ်တယ်တော့ဆရာတော်ဘုရားတော်တော်ကြီးတယ်တော့ဆရာတော်ဟင်ရင်းနဲ့အတဲနှလုံးထဲမှာဟုတ်ကလားပြန်ပြီးတော့ပြီးတော့ဖြန့်ဝေပေးပါမယ်အေးပါဗျာသမီးတောင်သမီးတောင်တို့ပြောလိုက်ပြီးပြီအဲ့ဒါဟင်ကဲဆရာတော်လူကျင်သေးတာတို့ပါဆရာတော်ကိုကျင်းနေတာလာရဲ့လာခဲ့ဆရာတော်လာရင်သူ့ကိုလှူမှာ ရှင်တို့အလုံးစုံကြပါဘုရားဗုဒ္ဓောမေတရဏံဗုဒ္ဓောမေတရဏံဉာဏတိဉာဏတိဗုဒ္ဓံတရဏံဗုဒ္ဓံတရဏံသစ္စာမိသစ္စာမိဓမ္မောမေတရဏံဓမ္မောမေတရဏံဉာဏတိဉာဏ တိတော်ဤအာကိုရာအစေအာကိုရာအစေအမှန်ပင်ဖြစ်ပါသည်ဘုရားအမှန်ပင်ဖြစ်ပါသည်ဘုရားဘုရားတတိတော်အာဘုရားတတိတော်အာငါတော်မြမတပါငါတော်မြမတပါအာကိုရာလည်းမရှိပါဘုရားအာကိုရာလည်းမရှိပါဘုရားသာယာလည်းမရှိပါဗျာ။အာသာယာလည်းမရှိပါဗျာ။ ကိုရာလည်းမရှိပါဖေဟာမိကိုရာလည်းမရှိပါဖေဟာမျိုးရာလည်းမရှိပါဖေဟာဒီမျိုးရာလည်းမရှိပါဖေဟာရှင်တော်မြတ်ဖေဟာသည်ရှင်တော်မြတ်ဖေဟာသည်ရာတိတော်ဤရာတိတော်ဤကိုယ်ွယ်ရာအစေကိုယ်ွယ်ရာအစေအမှန်ပင်ဖြစ်၏အမှန်ပင်ဖြစ်၏ ထဲမှာဘုရားတပည့်တော်ဤစိတ်ထဲမှာတပည့်တော်ဤရင်ထဲမှာဘုရားတပည့်တော်ဤရင်ထဲမှာဝေစီကမိဝေစီကအတိအမှန်ပြုလိုက်ပါဤမြတ်စွာဘုရားအတိအမှန်ပြုလိုက်ပါဤမြတ်စွာဘုရားဒီနေ့ပိတ်တံတံ တရားအရေးတရားအရေးသံဃာရေးကိုမိကို၍မိမိကိုယ်သာလင်ကျွန်းတစ်ခွဲမိမိကိုယ်သာလင်တရားမရတစ်ခွဲဖြစ်သဘောထားပြီးဖရာရှင်နှင့်အရိယာတို့ညွန်ကြားအပ်သောတရားတော်တိုင်းကျင့်စဉ်တိုင်းကျင့်ကြံကြိုးစားအားထုတ်နိုင်ကြပါစေ။ဟုတ်ပါဘူး။ဒီမှာအားထုတ်ရည်ရည်ချင်း